မနေ့ကဟမ်ပါတယ်သတိပဋ္ဌာန်ဟမ်ပါတယ်သတိပဋ္ဌာန်อืมဘာကြောင့်နေရာတွေပါသွားလဲမသိပါဘူးသတိပဋ္ဌာန်ကလည်းကြဲကြဲဝန်းနေပါတယ် ပါတဲ့သီလပဒပရာမာသဟုတ်လားအဲ့ဒါကိုဖိပြောသွားတယ်မဟုတ်လားဘာလို့ဖိပြောသွားတော့မှားမှာဆိုလို့ဟုတ်ကဲ့လားအယူမှားမှာဆိုလို့အယူမှားလို့ရှိရင်ကြိုးစားသလောက် ဒုက္ခရောက်ဖို့ကြီးပဲပေါ့မဟုတ်ဘူးလားဒါကြောင့်မလို့မမှားရအောင်လို့အယူမမှားအောင်ဆိုလို့ရှိရင်အယူမှန်ရအောင်ရွှေများမှာရွှေစစ်လားရွှေတူလားသိကျင်တဲ့အခါကျတော့ဘာလုပ်ရမကြောက်တင်ရတယ် မကြောက်ပေါ်တိုက်ကြည့်လိုက်လို့ရှိရင်ဒါအစ်စ်ပဲအတုပဲရောထားတာဆိုလို့ရှိရင်လည်းရွှေဘလောက်ရောတယ်မိုးကြိုးဘလောက်ပါတယ်စသည်ဖြင့်သိတယ်ထို့တူပဲပစ္စည်းဝတ္ထုတစ်ခုခုဟာမှန်တယ်မမှန်ဘူးအစင်တန်းမိတယ်မမိဘူးဆိုတာသိကြရင်လည်းပဲစံအဖြစ်ထားတဲ့ပစ္စည်းနဲ့တိုက်ဆိုင်ကြည့်လိုက်လို့ရှိရင်မသိဘူးလား အဲ့ဒါကြောင့်ဘာသာအယူဝါဒမှာရောအကျင့်တရားမှာရောစံမှတ်ကြောက်ဆိုတာရှိတယ်ဒီအကျင့်လန်းဟာမှန်သလားမမှန်ဘူးလားဒီအယူဝါဒဟာမှန်သလားမမှန်ဘူးလားဆိုတာသိခြင်းမှတ်ကြောက်နဲ့တိုက်ကြည့်ရတယ်စံမှတင်းကြည့်ရတယ်ဒါတော့အကြမ်းမြင်အားဖြင့်တော့ကိုယ်တိုင်လည်းအာထုတ်တရားတွေလည်းနားထားတော့ဒီလိုတော့သဘောပေါက်မှာပေါ့ အရှိတဘာဝကိုအရှိတိုင်းအမှန်တိုင်းသိမှပဲလောဘဒေါသမောဟကိလေသာငြိမ့်တယ်ဆိုတာအဲ့ဒါတော့တော့သဘောပေါက်လားအဲ့ဒါလူရင်းကအရှိတဘာဝကိုအရှိတိုင်းသိတဲ့အသည့်အမှန်တိုင်းသိတဲ့အသည့်သူဟာလူရင်းမဲ့မဟုတ်လားအဲ့ဒီအသည့်ရအောင်ကျင့်နိုင်ရင်ဒီလားမှန်ပြီပေါ့အဲ့ဒီအသည့်ရအောင်မကျင့်နိုင်သေးရင်နော် လမ်းမမှန်သေးဘူးပေါ့ဒီတော့အဲ့ဒီအကျင့်ကိုအဲ့ဒီအသည့်ကိုအရှိတဘာဝအတိုင်းသိမှုအမှန်တိုင်းသိမှုအဲ့ဒါလို့ဆိုတော့ပါဠိလိုသမ္မာဒိဋ္ဌိလို့ခေါ်တာမဟုတ်လားသမ္မာအမှန်တိုင်းဒိဋ္ဌိသိမြင်မှုသမ္မာဒိဋ္ဌိအမှန်တိုင်းသိမြင်မှုအမှန်တိုင်းသိတယ်ဆိုတာအရှိတဘာဝအတိုင်းသိတာအမှန်တိုင်းသိတာဒီတော့ အဲ့ဒီအမှန်အတိုင်းသိရေးအတွက်မိမိကျင့်တဲ့အကျင့်ကအထောက်အကူပြုတယ်ဆိုလို့ရှိရင်သို့မဟုတ်ဒီအကျင့်က အမှန်တိုင်းသိမှုကို ဖြစ်ပေါ်စေတယ်ဒီအသိဉာဏ်ကိုဖြစ်ပေါ်စေတယ်ဆိုရင်ဒီအကျင့်ဟာမှန်ပြီပေါ့မဟုတ်ဘူးလားအဲ့တော့အမှန်အတိုင်းအရှိတဘာဝအတိုင်းသိဖို့ဆိုတာစိတ်မတည်ငြိမ်ပဲနဲ့သိမလား ဒီငြိမ်မှပဲသိမှာပေါ့မဟုတ်လားအဲ့တော့စိတ်ဒီငြိမ်တယ်ဆိုတာဒီတိုင်းဟိုစဉ်းစားဒီစဉ်းစားစဉ်းစားနေလို့ဒီငြိမ်မှမလားဘယ်လိုမှဒီငြိမ်မလို့အဟဲရှုမှဒီငြိမ်မှာပေါ့မဟုတ်လားရုပ်ဖြစ်သမျှနာမ်ဖြစ်သမျှကိုတတိဥစည်းတဲ့စိတ်နဲ့စူးစူးဆိုင်ဆိုင်ရှုနေမှတည်ငြိမ်မှာပေါ့ အဲ့ဒါလို့စူးစူးဆိုင်ဆိုင်ရှုနိုင်အောင်ဆိုတာကတော့ဘာလို့ရောဟမ်ဟမ်ဝီရိယလိုတာမဟုတ်လားအပြင်းထူတဲ့လူကစူးစူးဆိုင်ဆိုင်ရှုနိုင်မလားဟိုလိုလိုဒီလိုလိုနဲ့ကိစ္စပြီးပြီးတဲ့အခါကျရက်စီတော့ပြန်ဘာပါသွားလဲဆိုတော့ဗလား အဲ့ဒါဝိရိယမရှိတယ်လို့ဝိရိယရှိတဲ့ပုဂ္ဂိုလ်ကတော့ဟောင်းနာပိန်နာရှုလဲဖောင်းရွေသဘော ပိန်ရွေသဘောဖောင်းလှုပ်သဘောပိန်လှုပ်သဘောအဲ့ဒါသိအောင်စူးစူးဆိုင်ဆိုင်ရှုတယ်အသေးစိတ်မူရာတွေမှာကြွေတာဆန္ဒကိုင်နာတွေ့တာရှိရင်လည်းပဲတရွေ့ရွေ့ကြွေတာတွေဆန္ဒတွေအဲ့ဒါတွေသိအောင်စူးစူးဆိုင်ဆိုင်ရှုတယ်အဲ့ဒါလိုရှုပြီဆိုလို့ရှိရင်တော့တည်ငြိမ်လာပြီးအရှိတဘာဝအတိုင်းသိပြီပေါ့အဲ့ဒါဝိရိယရှိသူလားမရှိသူလား ဝိရိယရှိသူကြိုးစားသူအာထုတ်သူကြိုးကြိုးစားစားအာထုတ်သူအဲ့ဒါတမ္မာဝါယာမမဲ့ကေမဟုတ်လားမှန်စွာကြိုးစားအာထုတ်မှုဟုတ်တယ်မဟုတ်လားတခါစိတ်ကအရှုကရုပ်ပေါ်နာမ်ပေါ်မနေဘဲနဲ့တခြားလွင့်ညံမြန်တော့မလွင့်ရအောင်ပိုးပြီးတော့တင့်ပြီးရှုလိုက်တာမရှိဘူးလား အဲ့ဒါရှုစိတ်ကိုအရှုခံအာယုံပေါ်ဥတည့်တင်ပေးတာပဲမဟုတ်ဘူးလားအဲ့ဒါဘာခေါ်တော့သမ္မာသင်္ကပ္ပဟုတ်ကဲ့လားသမ္မာသင်္ကပ္ပဒီတော့ဒီမှာကြည့်ရင်အဲ့ဒီသိဖို့ဆိုတာအတွက်ကုညီရတဲ့အကြောင်းတရားတွေကဝိရိယခေါ်တဲ့သမ္မာဝါယာမ ရှုတဲ့တမ္မာတတိတည်ငြိမ်တဲ့တမ္မာတမာရီအရှုခံရုပ်ပေါ်နာမောစိတ်ကိုဥဒက်တင်ပေးတယ်တမ္မာသင်္ကပ္ပအမှန်တိုင်းသိတဲ့တမ္မာဒိဋ္ဌိဟောဘယ်နှခုတော့အဲ့ဒီအမှန်တိုင်းသိမြင်မှုကိုလေးခုဟိုဘက်လေးခုကမကူညီလို့ရှိရင်ဘယ်လိုမှမသိနိုင်တခါ အဲ့ဒါလို့ရှုပြန်လဲပဲသီလမပြည့်စုံမစင်ကြယ်ပဲနဲ့ရှုရင်သီလဆိုတာအပြစ်မကင်းတာမလုပ်မိအောင်စောင့်စည်းထိမ့်သိမ့်တာအပြစ်မကင်းတာမပြောမိအောင်စောင့်စည်းထိမ့်သိမ့်တာသီလမဟုတ်လားအဲ့တော့အဲ့ဒါမလုံုံမဲနဲ့အပြစ်မကင်းတာလှုပ်လဲလှုပ်မိတယ်ပြောလဲပြောမိတယ်အဲ့ဒီလှုပ်မိပြောမိရတဲ့ပဲတရားထိုင်လိုက်ပြီဆိုလို့ရှိရင်ထိုင်မိလို့ခဏလေးစိတ်ကလေးငြိမ်ရင်ကိုယ်စိတ်က ကိုယ်အလို့ကိုယ်ကိုယ်အပြောစီစိတ်ကတစ်ခါတစ်ခါရောက်မသွားဘူးလားရောက်သွားတော့အပြစ်ကင်းတာတွေ့မလားအပြစ်မကင်းတာတွေ့မလားအဲအပြစ်မကင်းတာတွေ့တဲ့အခါကျတော့စိတ်ထဲမှာဘယ်နဲ့နေမလဲဘယ်လိုဖြစ်နေမလဲအဲစိတ်မညစ်ဘူးလားချမ်းသာသလားဆင်းရဲသလားဆင်းရဲပါပါဆင်းရဲတယ်ငါလုံပြီလေချင်း ပြောမိလေခြင်းဟုတ်ကဲ့လားအဲအဲ့ဒီဆင်းရဲစိတ်ညင်နှွမ်းတဲ့စိတ်ကြီးနဲ့အာထုတ်နေရတမာရိရမလားဒီလိုမဟုတ်ဘဲနဲ့အပြစ်မကင်းတာမလုပ်မိအောင်ဆောင်စည်းထိမ့်သိမ့်ထားတယ်အပြစ်မကင်းတာမပြောမိအောင်ဆောင်စည်းထိမ့်သိမ့်ထားတယ်အဲ့ဒါလို့ဆိုလို့ရှိရင်တော့တရားအထုတ်တဲ့အခါမိမိရဲ့ကိုမှုနှုတ်မှုပြန်စဉ်းစားမိတဲ့အခါဘာဖြစ်မလဲ စိတ်ကြည်လင်မယ်ရှင်လန်းမယ်ချမ်းသာမယ်ဒီလိုမဟုတ်လားအဲ့တော့ကြည်လင်ရှင်လန်းချမ်းသာတဲ့စိတ်နဲ့အာထုတ်ရင်တမာရိရမယ်အမှန်တိုင်းသိမြင်မယ်ဒီလိုမဟုတ်လားအဲ့တော့အခုနစိတ်၅ပါးကို၅မျိုးကို အပြစ်ကင်းတဲ့အလုပ်အပြစ်ကင်းတဲ့အပြောသို့မဟုတ်အပြစ်ကင်းအောင် ပြုလုပ်ခြင်းအပြစ်ကင်းအောင်ပြောဆိုခြင်းဆိုတဲ့ရှောင်ကျင်တဲ့သီလစေတနာတွေက မကူညီဘူးလားမကူညီရင်ဖြင့်ခုန၅ပါးဖြစ်နိုင်မလားအဲ့တော့ကူညီဖို့မလိုအပ်ဘူးလားလိုအပ်တော့တမ္မာဝါစာမှန်စွာပြောဆိုမှုရှိရမယ်တမ္မာကမ္မန္တမှန်စွာပြုလုပ်မှုရှိရမယ်တမ္မာအာဇီဝမှန်စွာအသက်မွေးမှုရှိရမယ်ဒါမဟုတ်လား အဲ့ဒီသုံးခုကသီလနဲ့ပတ်သက်နေတာမဟုတ်လားဒါတော့အဲ့ဒီသုံးခုစင်ကြယ်မှဆောင်စည်းနိုင်ထိမ့်သိမ့်နိုင်မှရှောင်ကျင်နိုင်မှသီလစင်ကြယ်မယ်ဒီခါမှတရားအထုတ်တဲ့အခါမှာမိမိရဲ့ကိုမှုနှုတ်မှုပြန်စင်စဉ်းစားဆင်ခြင်ကြည့်တဲ့အခါကြည်လင်ရှင်လန်းဝမ်းသာစရာတွေတွေးပြီးတော့အထုတ်တဲ့အခါမှာစိတ်အတက်ပြီးတော့စိတ်တည်ငြိမ်မယ်ဒီလိုမဟုတ်လား အဲ့ဒီသဘောမြတ်ကြားဘူးရဲ့လားပြောတာဟမ်မကြားဘူးပါဘူးဟုတ်တယ်မဟုတ်လားမကြားဘူးရင်ပြောပြရမလားအေးပြောပြရမယ်မကြားဘူးတဲ့လူဆိုတော့ဘဝပေါင်းစုတောင်းအထုတွင်ကောင်းပြုကောင်းပြောကောင်းသဘောနှင့် ကောင်းသောနှလုံးတစ်ဖြောင်းသုံး၍သက်လုံးစင်ဖြူထိုသည်သူကငါမူကောင်းမှုအစုစုကိုစီးပြူခဲ့မိရတော်ပြီဟုမိမိပြုမူတန့်စင်ဖြူ၍ပြည့်မြူမနောဤသဘောကိုတွေ့တော်မိတိုင်းပိတိလိုင်းဖြင့်ရှက်တိုင်းရည်လီချမ်းမြေ့ကြည်၍ ဤဒီဘဝနောင်ဘဝနှင့်ဘဝဆက်ဆက်တန်တာဆက်တွင်စိတ်လက်ကြည်သာယုံလန်းပြ၍ချမ်းသာကောင်းကျိုးဒီတိုးသို့ဖွံ့ဖြိုးကြည်ကျယ်ပွင့်လန်းကြွယ်သည်ထဲ့ဝယ်နတ်ထံသံဟုရီဟုတ်ကဲ့လားမကြဘူးเนาะတဲ့တယ်ပြောတော့လဲရိပ်မိတာပဲเนาะ ကဲအဲ့ဒါစဉ်းစားပြီးသေချာစဉ်းစားပြီးဖြည်းဖြည်းဆိုဘဝပေါင်းစု ခေါက်စဉ်စဉ်စားစားလေးဆိုအောင်စဉ်စဉ်စားစားလေးဖြည်းဖြည်းလေး န့်စင်ဖြူ၍ပြည့်မြူမနှောဤသဘောကို တွေးတော်မိတိုင်းပီတိလှိုင်းဖြင့်ရှက်တိုင်းရစ်လီရစ်လေမဟုတ်ဘူးရစ်လီဒါကနောက်နောက်ကအဲ့ဒါမှနောက်ကကြည်နဲ့ကာယံကြိုက်တယ်ရှက်တိုင်းရစ်လီချမ်းမြေကြည်၍ဟောမိမိရဲ့အပြစ်ကင်းစင်တဲ့ကိုမှုနှုတ်မှုစိတ်မှု ကာယကံဝစီကံမနောကံနေပြန်တွေးမိတော့တွေးမိတိုင်းတွေးမိတိုင်းငါဖြစ်ရင်အပြစ်ကင်းတဲ့အလုပ်တွေပဲလုပ်မိတယ်အပြစ်မကင်းတဲ့အလုပ်တွေမလုပ်မိဘူးမပြောမိဘူးလို့ပြန်စဉ်းစားမိတာနဲ့စိတ်ထဲမှာဝမ်းမြောက်ဝမ်းသာဖြစ်လို့မဟုတ်ဘူးလားအဲ့ဒါပြောရမဟုတ်လားအဲ့လိုဝမ်းသာလို့ချမ်းသာပြီဆိုတဲ့အခါကျတော့ဘာဖြစ်မလဲအာထုတ်တဲ့အခါစိတ်မတည်ငြိမ်လွယ်ဘူးလားတည်ငြိမ်လွယ်တယ် အဲ့ဒါပြောတာဒါဖြင့်သီလမစင်ကြယ်လို့ကိုမှုနှုတ်မှုအပြစ်မကင်းတာတွေပြောမိလုံးမိတယ်ကိုမှုနှုတ်မှုပြောအပြစ်မကင်းတာပြောမိလုံးမိတယ်ဆိုတာအပြစ်မကင်းတဲ့အလုပ်ကိုလုံးမိသလားမလုံးမိဘူးလားဆိုတာကိုယ့်တဲ့သူများကပိုသိအောင်မလားမသိဘူးဟုတ်ကဲ့လားကိုယ်ပဲသိတာပဲအပြစ်မကင်းတာပြောမိသလားမပြောမိဘူးလား ကိုယ်ရဘသူကပိုသိမလဲအဲ့တော့ကိုလှုပ်တဲ့အပြစ်မကင်းတဲ့အလုပ်ကိုပြောတဲ့အပြစ်မကင်းတဲ့အပြောကိုတွေးတဲ့အပြစ်မကင်းတဲ့အကြံတွေးကိုငါဖြစ်မသိချင်ပါဘူးဆိုပြီးတော့စိတ်ကိုဖုံးထားလို့ရမလားမရဘူးတရားထိုင်လို့နည်းနည်းလေးစိတ်ကလေးငြိမ်းလာနဲ့ဟောသွားမတွေးမိဘူးလားဩငါမနဲ့ကဆုံးခါရင်ငါ secret ဝယ်မိတယ်ဟောမဟုတ်လားအဲ့ဒါအပြစ်ကင်းတာလားအပြစ်မကင်းတာလားဟာအပြစ်မကင်းတာဟုတ်ကဲ့လားဝယ်မိတယ်မှားလိုက်လေခြင်းသူများတွေကဒကာတော်မတွေတရားတရားဖြစ်အောင်ရှုမှတ်ပြီးတော့သွားကြလို့ဒကာတော်မတွေရဆွန်စားလိုက်တယ်ငါကတော့မရှုမှတ်တဲ့အပြင်ယဟန်တံမဲနဲ့ချမ်းမြေ့ ရိတ်တာနာမည်ပြက်အောင်ဆိုပြီးတော့ငါဆုံးကန်တန်ရဲ့ဖက်ထွက်ပြီးတော့ငါစီးကြဲဝယ်တာဖြစ်ရင်ငါတရေကောင်းကြီးပါလားမဟုတ်လားတရေကောင်းကြီးတရေကောင်းဆိုတာအပြစ်ဒဏ်ကိုခံရတဲ့တတိပြောတာဟုတ်လားဒီဘဝမှာလည်းအပြစ်ဒဏ်ခံရတဲ့ငရဲကြရလည်းခံရတဲ့ပေါ့အဲ့ဒါတရေကောင်းပြောတာမဟုတ်လား အဲ့လိုပြန်တွေးမိပြီဆိုလို့ရှိရင်တော့စိတ်ချမ်းသာမလားဆင်းရဲမလားဆင်းရဲပါဘူးဗျာအဲစီမင်းဥပဒေထဲမှာဆေးလိတ်မတော့ရကိုမစားရစကားမပြောရပါတယ်မဟုတ်လားအဲဆုံးကပြန်ရောက်လာမှတယောက်ယောက်ကိုစီးကရက်အဝယ်ခိုင်းရင်တော့အဲ့ဒါအပြစ်ကင်းသလားမကင်းဘူးလားအာမကင်းရပါပဲအဲ့ဒါလည်းပဲ ကိုတရားထိုင်တဲ့အခါသွားမတွေးမိပြီဘူးလားအဲတွေးမိပြီဆိုလို့ရှိရင်စိတ်ချမ်းသာအောင်မလားသူများတွေကဝိနိသိက္ခာပုဒ်တွေနဲ့အညီကျင့်ကြံနေရတယ်သီလသမာဓိတွေကျင့်ကြံနေကြတယ်ငါကဝိနိသိက္ခာပုဒ်အလေးနဲ့မထားသီလသမာဓိပညာအလေးနဲ့မထားဘဲနဲ့ခပ်ပုဂ္ဂိုလ်ရောက်ရောက်လာ လိုက်လာပြီးတော့ဝိနိသိက္ခာပုဒ်တွေဖောက်ဖျက်နေတာဖြစ်ရင်ငါဟာမတော်ဘူး အဲ့လိုများဆင်ញင်မိရင်ဖြင့်စိတ်ချမ်းသာနိုင်ပါအောင်မလားမချမ်းသာနိုင်တော့ဘူးပူလောင်နေမှာအဲ့လိုဆိုလို့ရှိရင်တမာတိဖြစ်အောင်မလားအဲ့ဒါပြောတာဘဝစုစုတန်တာထုတွင်အပြုအပြောသဘောမဖြူထိုသည့်သူက ငါမှုမကောင်းမှုအပေါင်းကိုယဉ်ညောင်းကြရှိပြုမိသည်မှမှားခဲ့စွာဟုကိုဟာကိုပြုပြစ်တောင်ဒုဤညစ်ကျုဖြစ်တုံအိုးမလုံကအအုံပွင့်ရာဆိုပမာတို့အဲ့ဒါပြောတာစိတ်ကကိုပြုတဲ့မကောင်းမှုကိုမသိကျင်အောင်ဆောင်လို့မရဘူးသိနေတာပဲအဲ့ဒါအိုးမလုံအုံပွင့်တယ်ဆိုတာအဲ့ဒါပြောတာ အိုးမလုံးကအုံပွင့်ရာသုပမာသို့မသာနှလုံးမရွှင်ပြုံးနိုင်သောကလှိုင်လျက်သဲဆိုင်ကြွေမြညှိုးခွေလျာ၍စိတ်ကမလန်းယုံညိုးနွမ်းလျက်ပင်မရိရှာအောင်လန်းတွားသည်လေးပါအပေဖြောင်းမြောင်းသည်ပယ်သွားမလဲလမ်းကြီးကိုဖြူးလို့တယ်ဟုတ်ကဲ့လား highway ပေါ့နော် highway မှာဒီကအခုဒီနိုင်ငံတော်အစိုးရကဖောက်ထားတဲ့ရန်ကုန်ပဲခူး highway တဲ့ဟိုကဖြောက်မှာချောလို့ချောကနေသွားတာဟုတ်ကလားကိုင်းစုဘဝစုစုဘဝစု စိတ်ဖြူနှုတ်ဖြူအလုတ်ဖြူတဲ့ပုဂ္ဂိုလ်လားစိတ်မဲနှုတ်မဲအလုတ်မဲတဲ့ပုဂ္ဂိုလ်လားဟုတ်ကဲ့လားစိတ်ပုတ်နှုတ်ပုတ်အလုတ်ပုတ်တဲ့ပုဂ္ဂိုလ်ဟုတ်တယ်မဟုတ်လားအဲ့ဒါလို့ဆိုရင်ဘာဖြစ်မလဲဆိုသမ်းမအောင်စိတ်ပုတ်နှုတ်ပုတ် 3កောက်စိတ်ကုန်းတော့ပုံကံတော့ပုံရင်အနာမုံလေးစီရသည်စိတ်ကူတော့ကူလည်းတော့ကူနေအနာစီလေးချမ်းသာသည်စိတ်ကုန်းတော့ပုံကံတော့ပုံရင်အနာမုံလေးစီရသည်စိတ်ကူတော့ကူလည်းတော့ကူနေအနာစီလေးချမ်းသာသည်ဟုတ်ဒီတော့အဲ့ဒါလိုပုံကူမျိုးတွေ သူတို့ရဲ့မဖြူစင်တဲ့ညင်မဲတဲ့အပျော်မဖြူစင်တဲ့ညင်မဲတဲ့အပြစ်မကင်းတဲ့အလုပ်အဲ့ဒီအပြစ်မကင်းတဲ့အပျော်တွေအလုပ်တွေဘာကြောင့်ဖြစ်တာနှုတ်မဲတဲ့အလုပ်မဲတယ်ဆိုတာဘာကြောင့်ဖြစ်တာတော့သီလမစင်ကြယ်တာဒီပင်လဲနှုတ်မဲအလုပ်မဲတာပဲလေ ဟုတ်တယ်မဟုတ်လားအဲ့ဒီသီလမစင်ကြယ်ခြင်းသည်ဟူသောနှုတ်ပုတ်အလုတ်ပုတ်ဟာဘာကြောင့်ဖြစ်တာလဲလို့စိတ်ကြောင့်ပေါ့စိတ်ပုတ်လို့ပေါ့မဟုတ်လားအဲ့ဒီအချိန်မှာကုသိုလ်စိတ်တွေဖြစ်နေတာအကုသိုလ်စိတ်ဖြစ်နေတာအဲ့ဒါကြောင့်ဖြစ်တာပေါ့အဲ့တော့အရင်ကငါစိတ်ပဲမဟုတ်လားအဲ့တော့ကိုယ်စိတ်ကိုစစ်ဆေးဖို့မတော်ဘူးလား အမြဲတမ်းငါဟာဒီစိတ်ကဟုတ်ရဲ့လားကုသလားအကုသလားအဖြူလားအမဲလားကောင်းကျိုးပေးမှလားဆိုးကျိုးပေးမှလားအစိုက်ဒီကိုယ်တဏ္ဍမဖြစ်နေတဲ့စိတ်အစဉ်ကိုစစ်ဆေးဖို့အသိအရေးကြီးတာအခုကမစစ်စိမ့်မိတော့ကိုယ်စိတ်ကိုစီးကရက်တောက်ချင်တာနဲ့နဲ့စီးကရက်တောက်ချင်ခဆွမ်းကထွက်တော့ဟဲ့ဟန်ကြလိုက်တာအခွင့်အရေးကောင်းတဲ့ကံဝယ်လိုက်မှဟဲ့ဆိုပြီးတော့ပိုက်ဆံကင်နာကတပြေး ဆုံးခံဓာနဲ့ကထွက်သွားတာကတပြေးဘုန်းကြီးတံမဲ့ဒီသင်္ကန်းကြီးယုံတပိတ်ကြီးပိုက်ပြီးတော့ secret ဝယ်တာကတပြေးအဲ့ဒီ secret တောက်တာကတပြေးနဲလားရှက်เสียမကောင်းလားအရှက်ရှိလို့အဲ့လိုလွန်ကျူးတာလားအရှက်မရှိလို့လွန်ကျူးတာလား အဲ့တော့အဲ့လောက်တောင်မှအရှက်မရှိဘူးဆိုတခြားဟာတွေလည်းအဲ့ဒီပုဂ္ဂိုလ်ကအရှက်ရှိပါမလားမရှိရင် तू မကောင်းတာမှန်သမျှအကုန်လို့အကုန်ပြောမယ်ပုဂ္ဂိုလ်ပေါ့မဟုတ်ဘူးလားအေးကြီးညိုစရာကြီးဟုတ်လားကြီးညိုစရာကြီးဒါကြောင့်ကိုယ်စိတ်ကိုအလစ်မပေးဘဲနဲ့စစ်ဆေးရမယ် တန်ရှင်းကြည်လင်ကြည်မုံပြင်ဝဲတင့်တွင်ရူပလှမလာကိုနေညမရွေတင်းစစ်စေ၍မြင်ကြီးမဲ့ပြောက်ဝဲချံပေါင်းနှင့်ချင်းပြောက်တင်းသိဖူးအကျိတ်ကိုစေသိပ်ပေရှာပမာလာသူမြတ်ပြာဗုဒ္ဓဟောညွန်ပြသည်မကြည်လင်ကြည်မုံပြင်ဝဲတင့် နနာစိတ်အလားကိုနေညာမရွေခြင်းစစ်စေလောဖြည်းဖြည်းနောက်တစ်ခေါက်စဉ်းစဉ်းစားစားစဉ်းစဉ်းစားစားဆိုနော် အဲ့ဒီတော့အဲ့ဒီစိတ်အငြင်းမဲတွေမကောင်းတဲ့စိတ်တွေလျှော်ဆေးရမယ်နီးချောင်းနီးရတော့ဘယ်လိုပါလိမ့်မလဲ ဒီတော့ညင်မဲနေတဲ့စိတ်ကိုညင်မဲမှန်းသိဖို့ကစစ်ဆေးဖို့လိုတယ်ဒီလိုမဟုတ်လားအဲ့ဒီစစ်ဆေးကြည့်လို့ညင်မဲနေတဲ့စိတ်ပဲငါစိတ်ဟာအကုသိုလ်စိတ်မကောင်းတဲ့စိတ်ပဲဒီစိတ်ကြီးထွားလို့ရှိရင်တော့မကောင်းတဲ့အပြောအပြစ်မကင်းတဲ့အပြောတွေပြောမိမယ်အပြစ်မကင်းတဲ့လုပ်တွေလုံးပြီးတော့မှာပဲအဲ့တော့ဒီစိတ်ကိုမြန်မြန်လျှော်ဆေးပြမှဖြစ်မယ်ဆိုပြီးတော့ သဘောပေါက်တာနဲ့အဲ့ဒီနီး6နီးမှာတနည်းနည်းနဲ့လျှော်စေးလိုက်ရမရဘူးလားအဲ့ဒီနီး6နီးမှာအလွယ်ဆုံးနည်းကသင့်တယ်အောင်နှလုံးသွင်းခြင်းအစဉ်တရားအောင်နှလုံးသွင်းခြင်းဆိုတာနုလုံပတိဉာဏ်ချိန်ကြီးလို့ဆိုတာသင့်တယ်အောင်နှလုံးသွင်းခြင်းအစဉ်တရားအောင်နှလုံးသွင်းခြင်းဆိုတာဟိုဒီစိတ်ဟာအကုသိုလ်စိတ်ပဲဒီငါစိတ်ထဲပေါ်တဲ့အတိုင်းသာငါပြောရင်ငါလှုပ်လို့ရှိရင်ဖြစ်မကောင်းညဆိုကြမုတ်ချရမှာ အဲ့ဒါသူများသိလဲရှက်เสียသူများမြင်လဲရှက်เสียသူများကြားလဲရှက်เสียအဲ့တော့ဒီစိတ်ဖယ်ရှားမှဓမ္မပဲရှက်เสียကောင်းတဲ့အပြောဆက်เสียကောင်းတဲ့အလုပ်ငါမလုပ်မိမှာပဲအဲ့ဒါလို့ဆင်ញင်းပြီးတော့နှလုံးသွင်းလိုက်လို့ရှိရင်ဒါကုသိုလ်ဖြစ်အောင်သင်နေအောင်နှလုံးသွင်းတာမဟုတ်လားအဲ့ဒါလို့ဆိုလို့ချင်းခုနစိတ်ရော့မသွားနိုင်ဘူးလားရော့သွားနိုင်တယ်နောက်တခြားလွယ်ကူတဲ့နေ့က ပြောင်းလေဖုံပုံကောင်းအာယုန်ဒီကိုကစီကရက်တောက်ချင်တဲ့စိတ်ရှိလို့စီကရက်ပေါ်ပဲကိုယ်စိတ်ကစီကရက်အာယုံပေါ်ပဲရောက်နေတယ်ဆိုလို့ရှိရင်ဒါကတရားအားထုတ်ဖို့လာတဲ့ယဟန်အနေနဲ့ငါဟာတော်သလားမတော်ဘူးလားဆိုတာကိုယ့်ဟာကိုယ်စဉ်းစားကြည့်မသိဘူးလားတော်သလားမတော်ဘူးလားအကုသိုလ်မဟုတ်လား အဲတော့ကိုလုံးကိုလာတာကသီလသမารိပညာကို အပြစ်ဖြည့်ဖို့ဆိုပြီးလာတာအဲတော့အပြစ်ဖြည့်ဖို့လာတာဆိုတာသီလသမารိကုသိုလ်မဖြစ်ဘဲနဲ့ပညာကုသိုလ်မဖြစ်ဘဲနဲ့အကုသိုလ်တွေပဲဖြစ်နေတယ်ဆိုလို့ရှိရင်ကိုယ့်အတွက်မဆုံးရှုံးမိဘူးလားဆုံးရှုံးတယ်ဒီတော့အဲ့တော့ဒီစိတ်တော့ငါဖြစ်မခံဘူးကိုင်းဒီလောက်တော့ငါတော့ငါကြွတယ်လှမ်းတယ်ချတယ်ကိုငါသေချာမှတ်မဟဲဆိုပြီးတော့ ခြေတော့ကြွတာဘောစိတ်ဆိုင်တင်လိုက်လှမ်းတာဘောစိတ်ဆိုင်တင်လိုက်ခြားတာဘောစိတ်ဆိုင်တင်လိုက်အဲ့ဒါလို့ဆိုလို့ရှိရင်ကြွတဲ့သဘောလေးလည်းသိလှမ်းတဲ့သဘောလေးလည်းသိခြားတဲ့သဘောလေးလည်းသိနောက်တစ်ဖက်ကကြွပြန်လှမ်းပြန်ခြားပြန်တော့အဲ့ဒါလည်းသိအဲ့ဒီဘောစိတ်ရောက်တရားဘောစိတ်ရောက်သွားပြီဆိုတဲ့အခါကျတော့အခဏအကုသိုလ်စိတ်ပြောက်မသွားဘူးလားအဲစိတ်အငြင်းပဲပြောက်သွားပြီစိတ်ဖြူမသွားဘူးလားအာယုံပြောင်းလိုက်တာ အဲ့ဒါအကောင်းဆုံးပြောင်းနည်းပဲအဲဒီလိုမဟုတ်ဘူးဆိုလို့ရှိရင်လည်းဘုရားရှိခိုးကြည့်လိုက်ပေါ့မြတ်စွာဘုရားအာယုံပြုပြီးတော့ကိုရိုတိုင်းကိလေသာခတ်သိမ်းချုပ်ပြန်ငြိမ့်လျက်ဒုက္ခသသိမ်းတော်မူပြည်သည်ဖြစ်၍တတ္တဝါဝေနေတပိတွေကိုလည်းကိလေသာငြိမ့်ကြောင်းကိလေသာဆိုတာစိကရတောက်ချင်တဲ့စိတ်ကိလေသာမဟုတ်ဘူးလားဟုတ်ကဲ့လားမတော်မနဲ့လှုပ်ချင်တဲ့စိတ်ဟာကိလေသာစိတ်မဟုတ်ဘူးလားဟဲ့ ကိလေသာငြိမ်းကြောင်းနေကောင်းညွန်ပြဆုဆုံးမှ၍ဒုက္ခအထွေထွေငြိမ်းအေးစေတော်မူသောမြတ်စွာဘုရားကိုတပည့်တော်သည်ကြီးညိုမြတ်နိုးလက်ဆုံမိုး၍ရှိဖယားကုံမအာယုံပြောင်းလိုက်ရင်အခေါဏစိတ်မဲပြောက်မသွားဘူးလားပြောက်သွားတယ်ထို့သူပဲတရားကုံတော်ဘောအာယုံပြောင်းရင်လည်း ပြောင်းနိုင်တာပဲမိမိဒီတရားကျင့်နေတာဆင်းရဲအပြာပြာငြိမ်လိုအား၍လိုက်နာကြသူများကိုလူကိုအပူငြိမ်အေးဆင်းရဲပေမှကင်းဝေးလေအောင်နိဗ္ဗာန်တောင်သို့ပို့ဆောင်ပေတတ်တရားတော်မြတ်ကိုတပည့်တော်သည်ကြည်ညိုမြန်တို့လက်စုံမိုး၍ရှိခိုးကြောပါ၏ရှင်ဖျား နည်းနည်းကျင့်ရင်နည်းနည်းဆင်းရဲငြိမ်းလို့များများကျင့်ရင်များများဆင်းရဲငြိမ်းနဲ့အပြည့်အစုံကျင့်နိုင်ရင်အပြည့်အစုံဆင်းရဲငြိမ်းစေတဲ့တရားမြတ်ပဲလို့စိတ်ထဲမှာပေါ်လာလို့အာယုံပြုမှုရင်အခုနစိတ်မဲပြောက်စိတ်ဖြူရောက်တယ်ပေါ့ဟုတ်ကဲ့လားအာယုံပြောင်းပေးတာခေါ်တယ် ဇေယဖြာဖြာငြိမ့်လိုပါ၍လိုက်နာကြသူများဘူးလူကိုအပူငြိမ့်အေဆင်းရဲပေမှကင်းဝေးလေအောင်နိဗ္ဗာန်တောင်သို့ပို့ဆောင်ပေတာတရားတော်မြတ်ကိုတပည့်တော်သည်ကြီးညိုမြတ်နိုးလက်စုံမိုး၍ရှိခိုးကြောပါ၏အရှင်ဘုရားကဲအာယုပြုလို့မလွယ်ဘူးလားလွယ်တဲ့အာယုပြုလို့လည်းကောင်းတယ် ဟုတ်ကဲ့လားစိတ်แท้တဲ့အာယုံပြုလို့အာမရရင်နှုတ်ကလည်းတိုးတိုးလေးရွတ်ပေါ့မဟုတ်ဘူးလားတခါသံဃာဘောအာယုံပြုလဲဟိုရှေးရှေးကအရှင်မကတ္တပအရှင်မောကလံအရှင်သာရိပုတ္တရာအရှင်အနန္ဒာစိုက်တဲ့ယဟန္တာမထိမြတ်ကြီးတွေခေါ်တဲ့သံဃာတော်တွေပေါ်အာယုံပြောင်းလိုက်မယ်မြတ်စွာဘုရားဟောညွန်ပြ၍ဆုံးမတိုင်းသာ သုံးသိက္ခာကို ကောင်းစွာလဲကျင့်ဖြောင့်စွာကျင့်၍ဖြည့်ကျင့်မှန်စွာ အရိယာဟု ရှစ်ဖြာသစင်ထေရှင်နှင့်နွယ်ဝင်အရိယာမြတ်သံဃာကို တပြည့်တော်သည်ကြည်ညိုမြတ်နိုးလက်စုံမိုး၍ရှိခိုးကြတော်ပါ၏ရှင်ဖျားကိလေသာ သိက္ခာသုံးပါးကိုကောင်းကောင်းကျင့်ဖြောင်းဖြောင်းကျင့်တဲ့အတွက်ကိလေသာငြိမ်းလို့မလို့အရိယာပုဂ္ဂိုလ်ဖြစ်နေတဲ့အရိယာသံဃာတော်ကြီးတွေအဲ့ဒီအရိယာသံဃာတော်တွေနဲ့ကျင့်တဲ့သီလကိုလိုက်ပြီးကျင့်နေတဲ့အရိယာနွယ်ဝင်အခုရှိတဲ့သမုဒ္ဒိသံဃာတော်တွေဒီသံဃာတော်တွေရဲ့သာနာမှာဆိုလို့ရှိရင်သိက္ခာသုံးပါးကျင့်နေတဲ့အတွက်ကိလေသာတွေတချို့အကုန်ငြိမ်းတချို့နှဲပါနေအဲ့ဒါလိုအာယုံပြုတ်လိုက်လို့ရှိရင်တော့ခုနစိတ်မဲပြောက်ပြီးစိတ်ဖြူမရောက်နိုင်ဘူး အဲတခါဟိုလိုကမစင်စားနိုင်ဘူးလားငါလည်းပဲအရိယာနွယ်ဝင်တန်ခါပဲလို့မစင်ညံ့နိုင်ဘူးလားအဲ့တော့ရှင်းရှင်းသောအရိယာနွယ်ဝင်တန်ခါတွေကကြီးညိုစရာဖြစ်အောင်ကိလေသာတွေငြိမ့်လို့ငါကအခုဆွမ်းခံသွားရင်ကိလေသာတွေတင်းညံပြည့်နေတော့ရှက်စရာကောင်းလိုက်တာမဟုတ်ဘူးလားမကောင်းဘူးလားရှက်စရာကောင်းလိုက်တာဒကာရမတွေလောက်နဲ့ဆွမ်းတောင်မှပဲ ခံဖို့ငါမထိုက်ပါလားမဟုတ်ဘူးလားဒကာတော်မတွေကအကျင့်သိက္ခာနဲ့ပြည့်စုံတဲ့သံဃာတော်တွေဆိုပြီးတော့ဆွန့်လူကြတာမဟုတ်လားအဲ့ဒါကိုကမဟုတ်တဲ့စိတ်တွေဖြစ်နေပြီဆိုလို့ရှိရင်တော့အလူခံတိုက်ပါမလားအာမခံနိုင်တော့ရှက်เสียကြီးရှက်เสียကြီးအဲ့လိုဆင်ញံတတ်လို့ဆင်ញံမိရင်လည်းပဲခုနစိတ်အငြင်းပဲပြောက်ပြီးတော့ စိတ်ဖြူရောက်မယ်ပေါ့ဟုတ်ကဲ့လားအဲ့ဒါနီး6နီးပေးထားတဲ့6နီးမှာအလွယ်ဆုံးနှစ်နီးကိုပြောပြတာတနီးကသင်တဲ့အောင်နှလုံးသွင်းခြင်းအစဉ်ပြေအောင်နှလုံးသွင်းခြင်းယောနိသောမနတိကာရခေါ်တယ်အဲ့ဒါကိုဆောင်းပုတ်ထဲမှာတော့တူတူလေးရေးထားတယ်နုလုံပတိညာချိန်ညိလော နုလုံပတိဆိုတာအပြန်အမြန်လှန်လှန်ဉာဏ်ချေကြည့်တော့ကိုဉာဏ်ရှိသလောက်စဉ်းစားဆင်ခြင်ပြီးစိတ်မဲကိုဖျောက်ပါစိတ်ကောင်းရအောင်အဲ့ဒါပြောတာအဲ့တော့လူရင်းကတော့ယောနိတော့မနာတိကာရသင်တဲ့အောင်နှလုံးသွင်းခြင်းအစဉ်ပြေအောင်နှလုံးသွင်းခြင်းကုသိုလ်ဖြစ်အောင်နှလုံးသွင်းခြင်းဟုတ်ကဲ့လားအဲ့ဒီနေ့အပြင်လဲစိတ်ညင်မဲ့ပြောင်းနိုင်တယ် နောက်တစ်ခါခုနပြောသလိုကောင်းတဲ့အာယုံမောတရားအာယုံဖရာအာယုံသံဃာအာယုံမောမပြောင်းပြီးတော့စိတ်ကိုတင်ပေးခြင်းအပြင်လည်းစိတ်အငြင်းမဲပြောင်းနိုင်သည်ဒီတော့ညင်မဲတဲ့စိတ်ကိုဆေးရင်လို့ရှိရင်အိုမိုနဲ့ဆေးရမလားဆန်းလိုက်နဲ့ဆေးရမလားဘာနဲ့ဆေးရလဲအေးအိုမိုဘလောက်စွမ်းစွမ်း စိတ်မဲကိုတော့ပြောင်းစေနိုင်မှမလားပြောင်းစေနိုင်ဘူးအဲ့တော့စိတ်မဲကိုပြောင်းစေနိုင်တာကတခုပဲရှိတယ်ဘယ်ဟာလဲစိတ်ပဲရှိတာပဲ gain ဆိုစိတ်ညစ်စိတ်ကြေး Krishna ကိုနဲ့နှုတ်စောင့်စည်းထိမ့်သိမ့်ဖို့ရာပြောရာကနေပြီးအခုကစိတ်ကိုရောက်သွားတာမဟုတ်လားဘာကြောင့်စိတ်ရောက်ရသလဲစိတ်ကအကြောင်းရင်းကမို့ဟုတ်တယ်မဟုတ်လားနှုတ်မဲတယ်အလုံမဲတယ်ဆိုတာစိတ်မဲလို့သာနှုတ်မဲအလုံမဲတာမဟုတ်လားအဲစိတ်ကအကြောင်းရင်းကဖြစ်လို့ तू အရေးကြီးတယ်ဒါတော့အခုပြောခဲ့တဲ့အတိုင်းဒီ ရုပ်တဘာဝနာမ်တဘာဝကိုအရှိတိုင်းအမှန်တိုင်းသိမှဆိုတာသိဖို့ရာအတွက်အကူအညီတွေအကူအညီတရားတွေဖြစ်ပေါ်မှပဲသိနိုင်တယ်အကူအညီတရားတွေကတည်ငြိမ်ရမယ်အရှုခံအာယုံမစိတ်ကိုဥဒက်တင်ပေးရမယ်ရှုရမယ်ကြောင်ညာဆိုင်အားထုတ်ရမယ်အဲ့ဒါကို ပို့ပြီးတော့ထိရအောင်ကုညင်နိုင်မှုရာအတွက်သီလပြည့်စုံစင်ကြယ်ရမယ်ဆိုတော့ အဲ့ဒါအင်္ဂါ၅ပါးပြည့်စုံတဲ့မဲ့မဟုတ်ဘူးလားအင်္ဂါ၅ပါးလားတိုက်ရရှုရမှာအင်္ဂါ၅ပါးပါဝင်တယ်လေရှောင်ကျင်ခြင်းအပြင်အင်္ဂါ၃ပါးဟုတ်တယ်မဟုတ်လားအပြစ်မကင်းတာမပြောဘဲရှောင်ကျင်တဲ့တမ္မာဝါစာ အပြစ်မကင်းတာမလုပ်ဘဲရှောင်ကျင်တဲ့တမ္မာကမ္မန္တာအသင်ဘိုးဝါကြောင့်ပြုရမှာအပြစ်မကင်းတဲ့အပြောအလုပ်တွေရှောင်ကျင်တဲ့ တမာအာဇီဝမဟုတ်ဘူးလားအဲ့ဒါသီလမဟုတ်လားဒီတော့အဲ့ဒီရှောင်ကျင်ခြင်းအပြင်မကင် သုံးပါပါဝင်တယ်တိုက်ရရှုမှတ်ရမှာ၅ပါးပါဝင်တယ်ပေါင်းတော့၈ပါးအဲ့ဒီ၈ပါးသာ ပါဝင်ပြီဆိုလို့ရှိရင်ရုပ်တဘာဝနံတဘာဝအမှန်တိုင်းမသိပေဘူးလားသိရင်ကိလေသာမငြိမ်းဆင်းရဲမငြိမ်းပေဘူးလားအတ္တဒိဋ္ဌိတက္ကာယဒိဋ္ဌိခေါ်တဲ့ပုဂ္ဂိုလ်တ attva ငါဆိုတဲ့ အသိမှားအမြင်မှားကိလေသာငြိမ်းပုံကိုမနေ့ကပြောခဲ့တယ်မဟုတ်လားဘယ်ဟာရှုရင်ငြိမ်းပုံလဲဘာကိုရှုရင်ငြိမ်းပုံမနေ့ကပြောခဲ့လဲဒုက္ခပါလားကြွတာလှမ်းတာချတာရှုတာကို ပြောခဲ့တယ်မဟုတ်လားကြွတယ်လှမ်းတယ်ချတယ်လို့ရှုရင်ရှုရင်ကဒီလိုဒီလိုသိလာတယ်ဒီလိုသိလာတဲ့အခါကျတော့ပုဂ္ဂိုလ်တ attva ငါလို့ ဆိုတဲ့အယူအဆမရှိတော့ဘူးမပြတ်ဖြစ်ပြနေတဲ့သဘာဝသူ့သဘာဝတိုင်းဖြစ်ပြနေတဲ့ရုပ်သဘာဝနာမ်သဘာဝမျှပဲလို့အဲ့လိုမြင်လာတယ်ဆိုတာပြောတာမဟုတ်လား။ gain ကိုယ်ရာဆန့်တာလည်းဒီတိုင်းမဖြစ်နိုင်ဘူးလား။ထိုင်နာထတာရှုလည်းဒီတိုင်းမဖြစ်နိုင်ဘူးလား။အမနေ့ကပြောတာကဘာကိုဥပမာထားပြောလဲ။ ကြွတာလှမ်းတာခြတာကို ပုံစံထားပြီးပြောတာမဟုတ်လားအဲပြောတော့တော့သိတယ်မဟုတ်လားပြောလို့သိတော်သေးတာပဲနော်တချို့ပြောလို့ကိုမသိနိုင်တာအများကြီးပဲအဲကွာပြောလို့သိတော်သေးတာပဲဒီတော့ဆိုလိုတာကအဲ့ဒီမဂ္ဂင်၈ပါးပါဝင်မှပဲကိလေသာငြိမ်းဆင်းရဲငြိမ်းနိုင်တာမဟုတ်လား အဲ့ဒါမဂ္ဂင်၈ပါးမပါဝင်ရင်ကိလေသာငြိမ်းဆင်းရဲငြိမ်းနိုင်မလားမငြိမ်းနိုင်ရင်ကိလေသာငြိမ်းဆင်းရဲငြိမ်းခြင်းလို့ချမ်းသာခြင်းလို့ကျင့်တဲ့အကျင့်ဟာမဂ္ဂင်၈ပါးမပါဝင်လို့ဆင်းရဲကိုမငြိမ်းစေနိုင်ဘူးဆိုရင်ဒီအကျင့်ကိုမှားတယ်ခေါ်မလားမှန်တယ်ခေါ်မလားမဂ္ဂင်၈ပါးပါဝင်လို့ကိလေသာငြိမ်းဆင်းရဲငြိမ်းပြီဆိုရင်ဒီအကျင့်ကိုအဲ့တော့ အကျင့်မှန်မှန်အယူဝါဒမှန်မှန်စံမှတ်ကြောက်ဆိုတာဘယ်ဟာလဲဟုတ်ကဲ့လားအဲ့ဒါလေးပြောချင်တာပါမဟုတ်ဘူးလားမနေ့ကသီလပဒပရမသပြောတာမှားသွားမှာဆိုလို့ဒါပြည့်အမှားအမှန်ကိုဘယ်လိုမှတ်ကြောက်ဘယ်လိုစံနဲ့စစ်စေရမလဲဆိုတာနားလေသဘောပေါက်စေခြင်းလို့ဒီနော်ဆက်ပြောလိုက်တာ နားလေလား သိကြလားဂိုင်းလိုက်စုဘာသာမှန်မှန်စီစီယံစံမှန်စံကောင်းရှိသလောဘာသာမှန်မှန်စီစီယံစံမှန်စံကောင်းရှိသလောစံမှန်

တင်ရန်မှတ်ကြောက်ရှိသလောသာသနာမှန်မှန်ခွဲဝေပံတင်ရန်မှတ်ကြောက်ရှိသလော So. ဝေယံမဟုတ်တော့ခွဲဝေပံနော်ခွဲဝေပံဘာသာမှန်မှန်စိစိယံတင်ယံအသမ္မာစံကောင်းရှိပါသည်ဆိုသုံးကောက် သာသနာမှန်မှန်ခွဲဝေပံတရားမှတ်ကြောက်ရှိပါသည်တရားမှတ်ကြောက်ရှိပါသည်သို့ မကင်ရှိတံစံကောင်းမှန်တင်ရမှတ်ကြောက်ဖြစ်ပါသည်မကင်ရှိတံစံကောင်းမှန်တင်ရမှတ်ကြောက်ဖြစ်ပါသည် စ်ဖြာမက်ခင်ဘောင်မဝင်ကျင့်စဉ်မှားလှသည်ရှစ်ဖြာမက်ခင်ဘောင်မဝင်ကျင့်စဉ်မှားလှသည် ရှစ်ဖြာမကင်ဘောင်၌ဝင်ကျင့်စဉ်မှန်လာသည်ရှစ်ဖြာမကင်ဘောင်၌ဝင်ကျင့်စဉ်မှန်လာသည် ကျင့်စဉ်မှန်မှကျင့်စဉ်မှန်မှဝိဒုက္ခဝိဒုက္ခမုတ်ချငြိမ့်စေသည်မုတ်ချငြိမ့်စေသည်သို့ ဒုက္ခငြိမ်းမှဒုက္ခငြိမ်းမှထိုဝါဒထိုဝါဒမုတ်ချစစ်မှန်သည် က်လားဆိုဘာသာမှန်မှန်မှန် တိလပဒပရာမာဒပြောတယ်ရည်ရွယ်ချက်ကဘာလဲမမှားစေခြင်းလို့ဟုတ်ကဲ့လားအဲတော့မမှားအောင်ဘယ်လိုလုပ်ရမလဲဆိုတာဒီနေ့ ပြောတယ်ဟုတ်ကဲ့လားအကြာကြီးပြောရတာပဲနော်တို့ကြားတယ်ဘယ်လောက်ညင်းကြားသွားတဏှာဤတာကကြားသွားငါပါဘူးအဲအဲ့တော့အခုသိထားတာချက်ချင်းဖြောက်ပြလိုက်ပေါ့ဟမ် တသက်လုံးတသန္တရာလုံးဒီအသည့်ပါသွားရမှာဟုတ်ကဲ့လားဒါကြောင့်မြတ်စွာဘုရားမိတ်ကြတော်မူတဲ့မဂ်ခင်ရှစ်တန်အကျင့်မှန်ဟာဖြင့်ဘာသာမှန်မှန်မှန်သာသနာမှန်မှန်မှန်ကျင့်စဉ်မှန်မှန်မှန်စိစိရအမှန်တန်ကောင်းတဲ့စံမှန်မဲစံကောင်းမဲမှတ်ကြောက်ပဲဆိုတာနားလေသဘောပေါက်ပြီးတော့မိမိတို့ဟာဖြင့်ရတရားစစ်တရားမှန်ကိုမှတ်ကြောက်အတင်ခံတဲ့